ဗျာဒိတ်ကျမ်းခန်းကြီး22အငယ်1မှ9တဖန်ကြောက်တလင်းကဲ့သို့ကြည်လင်၍ဘုရားသခင်နှင့်တိုးတငယ်ဤပလင်တော်တဲကထွက်တော်အသက်ဆန်းရည်မြစ်ကို ကောင်းကင်တမန်သည်ငါအားပြလေ၏မြို့လမ်းမှ အလယ်၌၎င်းထိုမြစ်နှစ်ဖက်၌၎င်းထိုအသက်ပင်သည်အတီး၁၂မျိုးကိုတီးတတ်၏မိမိအတီးကိုလည်းလာတိုင်းပေးတတ်၏ အရွက်သည်လည်းလူအမျိုးမျိုးတို့၏အနာရောဂါငြိမ်းစရာဘို့ဖြစ်၏။နောက်တဖန်ကျိန်ခြင်းဘေးတစုံတခုမျှမရှိ။ထိုမြို့၌ဘုရားသခင်နှင့်သိုးသငယ်၏ပလ္လင်တော်ရှိ၍ဘုရားသခင်၏ကျွန်တို့သည်ဘုရားဝတ်ကိုပြုကြလိမ့်မည်။မျက်နှာတော်ကိုမြင်ရ၍သူတို့နဖူး၌လည်းနာမတော်ရေးထားလျက်ရှိလိမ့်မည်။ထိုမြို့၌ညဉ့်မရှိရ စီမီကို အလိုမရှိ နေဤအယောင်ကိုလည်းအလိုမရှိအကြောင်းမူကားထာဝရအရှင်ဘုရားသခင်သည် သူတို့၌ရောင်ကြည်တော်ကိုလွတ်တော်မူ၍သူတို့သည်ကဘာဆက်ဆက်စိုးစံရကြလက်တံအငယ်6မှ9ကောင်းကင်တမန်ကလည်းဤစကားသည်တစ္ဆာစကားဟုတ်မှန်သောစကားဖြစ်၏ပရောဖက်တို့၏ဝိညာဉ်ကိုအစိုးရသောထာဝရရှင်ဘုရားသခင်သည် ကာလမကြာမမြင့်မီဖြစ်ရမည်အမှုအရာများကိုမိမိကျွန်တို့အားပြစေခြင်းငှာကောင်းကင်တမန်တော်ကိုစေလွတ်တော်မူပြီးငါသည်အလင်းမြန်လာမည်ဤစာဆောင်ဤအနာဂတ်စကားကိုစောင့်ရှောက်တော်သူသည် မင်္ဂလာရှိ၏ဟု ပြောဆို၏ငါယောဟန်သည်ဤရာများကိုကြားမြင်၏ကြားမြင်ပြီးလျှင်ထိုရာများကို ပြသော ကောင်းကင်တမန်ဤခြေရင်း၌ ကိုးကွယ်အံ့သောငါပြဝတ်၏သူကလည်းမပြုပါနှင့်ငါကတင်ဤလုတ်ဖို့ဆောင်ဘက်ဖြစ်၏တင်ဤအကိုပရောဖက်တို့နှင့်ဤစာဆောင်ဤစကားကိုစောင့်ရှောက်တော်သူတို့၏လုတ်ဖို့ဆောင်ဘက်လည်းဖြစ်၏ဘုရားသခင်ကို ကိုးကွယ်လို့ဟုပြောဆို၏အငယ်တစ်ဆယ်မှဆယ်ငါတဖန်တုံငါအားမိန်တော်မူဒီကား ဤစာဆောင်ဤအနာဂတ်စကားကိုတစိမ့်မခတ်နှင့်အကြောင်းမူကားကာလအချိန်ရောက်လူနီးပြီမတရားသောသူသည်မတရားသဖြင့်ပြုစေဦးညဉ့်ညူးသောသူသည်ညဉ့်ညူးစေဦးဖြောက်မတ်သောသူသည် ဖြောက်မတ်စေဦးတန်ရှင်းသောသူသည်တန်ရှင်းစေဦးငါသည်အလင်းမြန်လာမည်ငါသည်အကျိုးအပြစ်ကို ဆောင်ခဲ့သည်ဖြစ်၍လူအသီးသီးတို့အားမိမိတို့အကျင့်တိုင်းဆက်ပေးမည်ငါသည် အာလဖဖြစ်၏ ။အောမေဃလည်းဖြစ်၏။အဆုံးသောသူ နောက်ဆုံးသောသူဖြစ်၏။အစနှင့်အဆုံးလည်းဖြစ်၏။အသက်ပင်နှင့်ဆိုင်၍မြို့တကားအတွင်းသို့ဝင်အံ့သောငါပညာတော်တို့ကိုကျင့်သောသူတို့သည် မင်္ဂလာရှိကြ၏။ပြင်၌ကခွေးဖြစ်သောသူ ပြူစားတတ်သောသူ မတရားသောမေထုံ၌မိဝဲသောသူလူအသက်ကိုတတ်သောသူ ရုပ်တုကိုကိုးကွယ်သောသူတစ္ဆာပြည့်ခြင်းကို နှစ်သက်၍ပြုသောသူအပေါင်းတို့သည်ရှိကြ၏။16ငါယေရှုသည်အသင်းတော်တို့အဘို့ဤအရာများကိုသင်တို့အားသက်သေခံစေခြင်းငှါငါ၏ကောင်းကင်တမန်ကိုစေလွှတ်၏။ငါသည်ကားဒါဝိဒ်၏အမြစ်ဖြစ်၏။အနွယ်လည်းဖြစ်၏။ထွန်းတောက်သော မိုဃ်းသောက်ကြယ်လည်းဖြစ်၏။ဝိညာဉ်တော်နှင့် မင်္ဂလာဆောင်သတို့သမီးက၊လာခဲ့ပါဟု ဆိုကြ၏။ ကြားသောသူကလည်းလာခဲ့ပါဟုဆိုပါစေရေငတ်သောသူသည်လာပါစေအလိုရှိသောသူသည်အဖိုးကိုမပေးဘဲအသက်ရေကိုယူပါစေဤစာဆောင်ဤအနာဂတ်စကားကိုကြားသောသူအပေါင်းတို့အားငါတက်တည်ခံသည်ကားအချင်းသူသည်ဤရာတို့၌ထပ်၍အသက်သွင်း၏ဤစာဆောင်၌ရေးထားသောဘေးဒဏ်တို့ကိုထိုသူအပေါ်သို့ဘုရားသခင်တက်ရောက်စေတော်မူမည် အကျဉ်သူသည်ဤစာဆောင်ဤအနာဂတ်စကားအချို့ကိုနှုတ်ပေ၏ဤစာဆောင်၌ရေးထားသောအသက်ပင်နှင့်၎င်းတန်ရှင်းသောမြို့တော်နှင့်၎င်းထိုသူဆက်ဆိုင်သောအခွင့်ကိုဘုရားသခင်နှုတ်ပေတော်မူမည်ငါသည် အလင်းမြန်လမ်းမည်မှန်ပေ၏ဟုဤရာများကိုတက်တည်ခံသောသူမိန်တော်မူ၏အာမင် သခင်ယေရှုကြွလာတော်မူပါငါတို့သခင်ယေရှုခရစ်၏ ကျေးဇူးတော်သည်တန်ရှင်းသူအပေါင်းတို့၌ရှိစေတည်းဓမ္မတိကျမ်းတို့တွင်နောက်ဆုံးကျမ်းဒီဟုသောရှင်ယောဟန်စီရင်ရေးထားသောဗျာဒိတ်ကျမ်းပြီး၏